အဲ့ဒီဆယ်ပါးတော့မဟုတ်ဘူးဒီဆယ်ပါးမှတပါးကျန်တဲ့စိတ်ကိုမြင်မှန်းဝေဒပူပန်ဝေပူပန်ဝေဒနှုတ်ဆက်တတ်တဲ့စိတ်ကိုမြတ်လူကိုပူပန်ဝေဒမြင်မှန်းဝေဒနှုတ်ဆက်တတ်တဲ့စိတ်ကိုမြတ်တာရှိနေတာတွေပဲယံခာယံခာကိလေသာလို့ပြောပြီးတော့ယံခာယံခာဥပ္ပကိလေသာလို့ပြောတယ်ဒီလိုအရင်တစ်ပတ်က ခံပုဂ္ဂိုလ်ကတော့ဥပကိလေသာတစ်ခု၆ပါးထဲမှာပါတော့တရားတွေသူတို့လည်းကိလေသာတွေပေါ့အဘိဓါဝိဓမ္မလုံးပေါ်ပြာလာတော့ကိုယ်တော်ဥပနာဟောအပကိလေတရားတွေအိန္ဒမစ္စရိယတို့မာယာပါတိယတို့ဒါတွေလည်းသူတို့ကိလေသာတွေပဲအဲဒီကိလေသာတွေပုဂ္ဂိုလ်မြင်နေကြတဲ့တရားတွေမြင်နေကြတဲ့တရားတွေဒီတရားတွေစိတ်ထဲမှာရှိနေပြီဆိုလို့ရှိရင်နော် ရလားချမ်းသာလားဆင်းရဲဒီလိုနေနဲ့စိတ်မိုက်ဆွဲရုပ်လည်းမကြည့်ဘူးဒီလိုနေနဲ့စိတ်မကြဲရုပ်လည်းအေးကြည့်ရှင်စိတ်မလုံးဆင်းရဲပင်ဖြူလုံးချမ်းသာပြီဒီလိုကအရင်ကစိတ်ထဲမှာလည်းစိတ်ဖြူစင်နေပြီးဘလို့ပြင်ပြီးစိတ်ဟာချမ်းသာတဲ့စိတ်ပဲဒီက ခွဲဖြူစင်လို့လိုမလားမြင်မဲလို့လိုမလားဖြူစင်လို့လိုရင်ဘာလို့ဖို့လိုမလဲကိလေသာအငြင်းနဲ့စိတ်ထဲမဝင်အောင်နှလုံးသွင်းတဲ့သင်္ကြန်တဲ့မိဘထင်တဲ့ပုံမလေးတွေလားဒီလိုလို့ဝင်လာရင်လည်းချက်ချင်းပေါ်နိုင်ကြနိုင်လို့မလေးတွေလားလေးတယ် မတန်နိုင်မရနိုင်လို့ပိတ်ထဲမှာခိုးပြီးတော့ဝင်ပြီးတဲအောင်နေပြီလို့ပြန်တော့ဒီတတ္တဝါဒီပုဂ္ဂိုလ်ဟာချမ်းသာနေမှတ်ပြီးတော့ဒီလိုလားသိရလားဒါကအဲ့ဒီကုလသာအမြင်နဲ့စိတ်ကိုစိတ်ထဲဝင်လာလို့ရှိရင်ဖြစ်စေမဝင်နိုင်အောင်ဖြစ်စေဝင်လာလို့ရှိရင်လည်းပုံနိုင်အောင်ဖြစ်စေမိ၆ပါး ဒီသကပြည့်ရတုံးမှာမေဒီပုဂ္ဂိုလ်ဒီလိုလိုသာထိုတို့အာယုံကြီးဟောကောင်းနဲ့မကြုံသေးရေမမို့လေလေဒီလိုကောင်ဆိုတာကိလေသာအငြင်းမဲ့ဖြစ်ကြအာယုံနဲ့မကြုံမတွေ့အောင်နေကိလေသာအငြင်းမဲ့ဖြစ်ကြအာယုံနဲ့ကြုံပြီးတွေ့ပြီးဆိုလို့ရှိရင်အငြင်းမဲ့ဖြစ်လို့ဖြစ်ရင်မဆန်းရတော့ဘူးဒါကြောင့်ရှောင်းနေပေါ့ ဆိုကြပါလို့ရုပ်ရှင်သွားကြည့်လို့မလို့ရုပ်ရှင်ကြီးရဲ့ဆိုရင်သဘောကျတဲ့လောဘတာယာတတ်တဲ့လောဘကိလေသာညမလို့ဖြစ်နေတယ်။ဘာမှမဟုတ်ရုပ်ရှင်တွေကလွမ်းလွမ်းဆွေးရပြည့်ရခါကြတယ်ခါကြတယ်စိတ်မကောင်းတာဖြစ်နေတဲ့ဒေါသလည်းဖြစ်နေတဲ့အငြိကြီးလည်းတတ်နေတယ်။ဟုတ်ကဲ့လား။ဘာမှမဟုတ်ဘူးလို့ရုပ်ရှင်တွေမှာလူကျမ်းကဗတ်ဆောင်ကိုရည်တည်နေပြီးညှိရည်ဆိုရမယ့်အခါကြတော့လည်း စိတ်မချမ်းသာတာကဘုတ်ဒေါသဖြစ်တာကဘုတ်မဟုတ်လားတက်ဒေါသရောကြာဒေါသရောမိမိခွာကြည့်နေတာမဟုတ်လားကိုယ်ကိုယ်ကိုခွာကြည့်နေတာဘယ်လိုကကြည့်နေတာတက်ဒေါသရောကြာဒေါသရောဟုတ်ကလားအဲ့တော့အမြဲအမဲဝင်နေတာလားကြည့်သိနေတာလားဘာလို့လဲရုပ်ရှင်ကြည့်လို့ဟုတ်လား ဒီဒီသိတာတော့မပါပါဘူးဟမ်ပါရလားဘုရားပါရမှာပေါ့သူကလေလေလေးဟုတ်ရလားနည်းနည်းအိမ်ကလုံကလေးနည်းနည်းလေးပြီးရမယ်အပါရှိထောင်လိုက်လို့ဒီခါတော့မြင်ရတာမဟုတ်လားဒါကရုပ်ရှင်မှာတမန်ရာကြီးဘဝနေရာတွေတော်တော်နဲ့ကြီးပြည့်ခဲ့တဲ့အဲ့တော့ဒီဒီကြည့်လည်းပဲမိမိကိုဒေါရကလည်းခွာအကြီးခံရပြီးဒေါမနတကလည်း ခွအစည်းအမြဲရည်မဟုတ်ဘူးလားဓာတ်ဆောင်ရဲ့အမူအရာကိုပါရကြတဲ့အခါကျတော့ဘာခွကြည့်ရလဲလောဘကခွကြည့်တယ်ရဲ့ဟုတ်ကဲ့လားအဲ့ဒါကမလို့ကောင်းလိုက်တာနော်ဟုတ်ကဲ့လားကောင်းလိုက်တာနော်ဘာကောင်းတာလဲဘာကောင်းတာ ဓာတ်ဆောင်ကမူရာကောင်းလို့လို့တယ်လူတန်းကလည်းပြုတ်ပါလိုက်တာနွံ့ရောတဲ့မလေးမင်းကြီးလေးရွေးကြတာလို့ကိုယ်တော်မှကြကြပြီမလို့ဖြစ်သွားတယ်တဲ့ကောင်းလို့လို့တယ်အဲ့ဒါအဲ့ဒါကိုကောင်းတယ်လို့သူယူဆရတယ်ကကိလေသာကိုကောင်းတယ်လို့ယူဆတာမဟုတ်ဘူးလားကိလေသာကောင်းတယ်လို့ယူဆရတယ်ကသူဆင်းရဲတာကောင်းတယ်လို့ယူဆရရောက်မလားချမ်းသာတာကောင်းတယ်လို့ယူဆရရောက် ရလားမသိဘူးမဘာကရမိတံဘိက္ခေကိတံဗံအာဂန္ုပေဟိဥပ္ပတိလေတေဟိဥပ္ပတိလေထံတံအတ္တတဝါပုထုကနောနပဒနာတိဘေဂဝေကုသจิตမိရောဣရာစိတ်တံဤစိတ်တိပပ္ပဗရံပြေပြေပြေပကြံရောရှိ၏ တံထိုကိလေသာအငြိအကျေးဖြူစင်၍ယဉ်ကျေးပောက်ပြန်လျက်ရှိတဲ့ထိုစိတ်ကိုအာဂာနုဒေဝီအခိုက်အတန့်ဝင်ရောက်လာကြကုန်သောဥပကိလေဒေဝီစိတ်မြင်ွမ်းကြောင့်တရားတို့ကဥပကိလေထံမြင်ွမ်းစေအပ်ပြီးတန်ထိုဖြူစင်သောစိတ်ကိုကိလေသာအငြိအကျေးကိုတွေ့တတ်တဲ့ဖြင့် ဒီကိုယ်ကမြင်နွမ်းနေတဲ့အဖြစ်ကိုအတုဘဝအကြာအမြင်ဘဟုတ်တုဒ္ဒမရှိတဲ့ဘုထေဝနာပုထုဝင်ပုဂ္ဂိုလ်ဒီမှာပဒနာပြီးပြီကိလေသာအငြိဖြစ်တဲ့ကိလေသာအငြိကမှမမီဘူးရဲ့လောဘကခွာပြီးနေတာစီမံမလို့ဒေါရဒေါမနတခွာပြီးနေတာစီမံမလို့ကောင်းလိုက်တာကောင်းလိုက်တာနဲ့ရှိနေတယ်အဲဒီလိုဟာ တရားအသည့်အရာကြီးရှိသူလားမရှိသူလားမရှိသူတဲ့ဘယ်လိုလဲဆိုတာကုထုရဲ့တရားအသည့်အရာကြီးမရှိတဲ့ကုထုရဲ့ခံရလားဒီနေရာမှာအကြာအမြင်ဆိုတာနှစ်မျိုးရှိတယ်တုဒ္ဒဆိုတာနှစ်မျိုးရှိတယ်အာဂမတုဒ္ဒအဓိကမတုဒ္ဒနှစ်မျိုးရှိတယ်အာဂမတုဒ္ဒဆိုတာ စာပေကျမ်းဂန်ဖတ်တာလို့သင်ယူတာလို့တရားနာတာလို့တရားကိုးနေတာလို့ပြရတဲ့ဘဝတုဒ္ဒအာရမတုဒ္ဒတရားစာပေသင်ယူလို့မြင်လည်းဒီလူရထားတယ်တရားကျမ်းဂန်စာပေဖတ်တာလို့လည်းဒီလူရထားတယ်သမဏေဘုဂလေးကြီးက ဝေမယနဲ့တရားဆွေးနွေးလို့နဲ့ဒီလူရတာတော့အဲ့လိုအလူမျိုးကိုအာရမဒုက္ခခေါ်တယ်အဘိဓမ္မာဒုက္ခဆိုတာကတော့တရားအားထုတ်လို့ယောဂရဏံတော်ဉာဏ်နဲ့တွေ့ပြီးတွေ့ရတာမျိုးပြီးတော့ရလာတဲ့အဘိအဲ့ဒါအဘိဓမ္မာဒုက္ခ အဲဒီဘိဓမ္မာတိတ္တကတော့အာထုမပဲရတယ်အာထုတယ်ဆိုတာရုပ်ကိုနာမ်ကိုတတိယတတ်ပြီးတော့မပြတ်ဆောင်ကြည့်အဲဆောင်ကြည့်ရတာနေပြီးတော့သိလိုက်ဒီငင်တို့ဓမ္မတွေအားကောင်းလာလို့ဒီလိုပဲနန္ဒဝတိတဲ့အမှုတွေဖြစ်လာတယ်ဒီလိုသိဟာအဘိဓမ္မာတိတ္တယုံနဲ့လည်းဖြစ်ပေါ်လာမှုကြောက်တာမှုပြည့်တွေ့ကိုနည်းနည်းဓာတ်တွေ့ပြီးသိနေတာဒါကြောင့်မလို့ယုံလည်းပဲဖြစ်ပေါ်ပြီးကြောက်တယ်မမြဲဘူး နာလလည်းဖြစ်ပေါ်ပြီးကြောက်တော့မတည်ငြဲဘူးလို့ရှိရင်းရှိရင်းနဲ့ဉာဏ်နဲ့ဓာတ်တွေ့ပြီးတော့ပြီးတော့အပြီးကအပြီးကမှဒုက္ခ လို့ယောသဘောနန္ဒဘောဉာဏ်နဲ့တွေ့ပြီးသိရတာနေပြီးတော့ရလာတဲ့အပိအမှာအပိမဒုတ္တအဲဒီအပိမဒုတ္တကတော့အာထုမပဲရတယ်အာထုတော်ဆိုတာရုပ်ကိုနာမ်ကိုပတိနဲ့ကပ်ပြီးတော့မပြတ်ဆောင်ရှုလို့အဲဆောင်ရှုရတာနေပြီးတော့စူရပညာကိုတမာရီအားကောင်းလာလို့ တစ်ပါးနံတစ်ပါးသိတဲ့အမိတွေဖြစ်လာတော့ဒီအမိဟာအဓိကမဒုက္ခယုံနာတွေဖြစ်ပေါ်လာမှုပြောက်သွားမှုပြည့်တွေ့တဲ့ဉာဏ်နဲ့ဓာတ်တိတွေ့ပြီးသိနေတယ်။ဒါကြောင့်မလို့ယုံလည်းပဲဖြစ်ပေါ်ပြီးပြောက်တယ်မမြဲဘူး။နာလည်းပဲဖြစ်ပေါ်ပြီးပြောက်တယ်မမြင်မြဲဘူးလို့ရှုရင်းရှုရင်းနဲ့ဉာဏ်နဲ့ဓာတ်တိတွေ့ပြီးတော့သိတဲ့အဓိကအဓိကမဒုက္ခ အဲ့ဒါတမျိုးကြည့်တာမှဒီနေရာမှာအတုဘဝအကြအမြင်ပုဒ္ဒမရှိတော့ဥဒေကနာဒုက္ခဝိပုဝေတိနဗလာနာတိမတိကိုယ်တန်ကိုယ်စိတ်တဏ္ဍမှာလောဘကိလေသာဒေါသကိလေသာမာနကိလေသာစတဲ့ကိလေသာတွေဝင်ပြီးတော့စိတ်ညင်နွမ်းနေတယ်ဆိုတာကိုတဲ့အဲ့ဒီပုဒ္ဒမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်မသိဘူးတဲ့ပုဒ္ဒရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ကတော့ သိတာပေါ့အဲ့တော့ဒီနေရာမှာတိတ္တမရှိဘူးဆိုတာတရားကျမ်းကသင်ယူနာကြဖတ်ရှုထားခြင်းအဖြစ်လည်းပဲခုမှာဒါဟာကုလတာမြင်နေတယ်စိတ်မြင်နေတော့ဆိုအဝိဒိစိတ်ပဲဒီစိတ်မိမိဗမာမှာရှိနေတယ်များဆင်းရဲနေပါပဲလို့အဲ့ဒါလို့ရထားတဲ့အသိဉာဏ်ဘ ਹੁ ဒ္ဒမရှိတော့ဒါပဲကောင်းလိုက်တာကောင်းလိုက်တာနဲ့ဖြစ်နေတယ်ဒါအာရမဏုဒ္ဒမရှိတယ် အဒီမတုဒ္ဒမရှိဘူးဆိုတာတော့ဒါသင်ကြတယ်တရားမှမရှိဘူးဆိုရင်လက်တွေ့မှာအာမထုတ်ဘူးဆိုရင်ဒီအဒီမတုဒ္ဒမရှိဘူးမရှိရင်ဒီလက်ဒီလက်ကလည်းဒါကြည့်လိုက်ပါပဲအမြင်နဲ့စိတ်တော့လူကိုဆင်းရဲတဲ့စိတ်ဆင်းရဲတဲ့စိတ်တယ်လို့မသိဘူးဒါကြောင့်မို့အဘုဒ္ဓဝါအကြာအမြင်ဗုဒ္ဓမရှိတော့ ဒုထေကနာပုထုဇဉ်ပုဂ္ဂိုလ်သည်တံထေမိမိစိတ်၌ကိလေသာအမြဲမဲ့ဝင်ဆွဲနေခြင်းကိုနတ်ပဒနာပိမတိဒီကရုပ်ရှင်မှာရှေ့မှာထိုင်နေပြီးတော့ပြီးပြီးရှေ့မှာထိုင်နေပြီးတော့မျက်စိပြီးပြီးပါးကြီးဟာပြီးကောင်းလိုက်တာကောင်းလိုက်တာလို့လုပ်နေတဲ့အခါအဲ့ဒါပရိက္ခငါလူအပဲလို့ဟုတ်လား တရှိတဲ့လူကလူအဟုတ်ပါမလားဥဒ္ဒမရှိတဲ့လူကလူအပဲမဟုတ်လားအဲမျက်စိကြည့်ပြီးတရားကြည့်ဟနေတယ်ဆိုတော့သူကကောင်းနေတာလားမကောင်းနေတာလားကောင်းနေတာဟိုသူကတဲ့ချင်းချင်းလည်းမနိုင်ဘူးနော်အဲ့ဒါကိုကောင်းတယ်ထင်နေကြတဲ့ကသူတုတ္တရှိလူလားမရှိဘူးလားမရှိဘူးဆိုတော့သူ့ကိုဘာလို့ဆိုရမလဲဟဲလူအား ဟုတ်ကဲ့လားဘုန်းကြီးကလူအဆိုတာကစကလုံးပါပါလေးသုံးတာပါကျန်ငံကတော့အဲ့ဒါကိုဘာလလို့ခေါ်တယ်ဟုတ်ကဲ့လားကျန်ငံကဘာလလို့ဘာလို့ခေါ်တယ်အဲဘာလဆိုတာဘယ်လိုဘာကိုခေါ်တာလဲအဲအဲ့လိုခေါ်တာကျန်ငံကတော့ဘုန်းကြီးကပြောတဲ့ဘာပဲဒါကြောင့်မလို့ ရုပ်ရှင်ပိတ်သားရှိဒီဒီရှိမှကိုထိုင်းပြီးတော့အဲ့ဒါလိုကောင်းလိုက်တာကောင်းလိုက်တာလို့ဖြစ်နေရင်ကိုယ်တဏ္ဍာမှာလောဘအငြိကြီးဒေါသအငြိကြီးဒေါမနတာအငြိကြီးစတဲ့အငြိကြီးတွေဝင်ပြီးတော့မိမိစိတ်မှာဆင်းရဲအောင်လုပ်နေပူလောင်အောင်လုပ်နေတဲ့ဟာပဲလို့မသိတာဟာလူအဖို့ငါလူအငါလူအလို့သိရှိစေဟုတ်လား ဒါပေမဲ့ဘုန်းကြီးတို့ပြိတ္တာတွေတော့လူအမပါပါဘူးမပါဘူးခေါ်လားမပါပါဘူးဒါကြောင့်လည်းဆိုတော့ပြီးပြီးသေးပြီလို့ပြောနေတယ်နော်ဒါကမပါဘူး စိတ်ကိုဖြူလီလိုသောထိုထိုအာယုံညမျိုးစုံနဲ့မကြုံတွေ့စေမမွေ့စေပဲဒီရုပ်ရှင်ကြည့်လို့ဒီ TV ကြည့်လို့ဒီဇတ်ပွဲကြည့်လို့ပုဗ္ဗနာမှာလောဘကိလေသာဒေါသကိလေသာတွေအလကားတက်တဲ့အဝင်ခံရတယ်လို့ပြီးရင်မဆိတ်ညင်မဲ့ခံရတယ်လို့ပြီးတယ်ဆိုလို့ရှိရင်မကြည့်ပဲရှောင်နေလို့ရှိရင် စိတ်ဘာနာမှာတီးပြီးကြောင့်ဖြစ်တဲ့အငြိကြီးရုပ်ရှင်ကြောင့်ဖြစ်တဲ့အငြိကြီးဇတ်တော်ကြောင့်ဖြစ်တဲ့အငြိကြီးရှိပါမလားအဲ့ဒါပြောတာမရှိဘူးတဲ့ဒါကြောင့်မလို့မကြုံတွေ့စေဘာလို့မကြုံတွေ့စေရမှာလဲကိလေသာဖြစ်စေနိုင်တဲ့အာယုန်တွေကိုမကြုံတွေ့နေနဲ့ရှောင်မှအာယုန်မပြုနဲ့ဒါပြောတာမဟုတ်လားအာယုန်မပြုနဲ့ တကမကျုံသေးစေမမွေးစေပဲတကယ်လို့တွေးလာပြီဆိုလို့ရှိရင်လည်းတော့မိမိစိတ်ကအဲ့ဒီအကုသိုလ်အာယုံကိလေသာအငြိအကျေးဖြစ်เสียအာယုံနဲ့မှာပျော်မွေ့မနေစေရဘူးတနည်းမိမိစိတ်မှာကိလေသာအငြိအကျေးမဖြစ်เสียဘူးလို့စိတ်ကိုအမြဲတစေကြိုတင်ဆုံးပြတတ်မှတ်ထားပါတဲ့နိယမိတဝေပနာတဲ့ စိတ်ကိုကြိုတင်ဆုံးပြတတ်မှတ်ခြင်းရဲ့စွမ်းဖြင့်လည်းပဲပြိတ္တာငြိမ့်နိုင်ပါလေတဲ့ပြိတ္တာမဝင်နိုင်ပါဘူးတဲ့ငြိမ့်နိုင်တာတော့မဟုတ်ဆိုကြပါလေခုနလိုပဲရုပ်ရှင်မဲ့ကြည့်ရပြီးပြီးရောကြည့်ရကိုယ်ကတော့မကြည့်ကြပါဘူးဒါပေမဲ့ ကသမီးကတူကပူကြတဲ့အခါကျတော့မနေပါဘူးသူတို့ကြီးလည်းလွတ်လွတ်မဖြစ်တဲ့အခါကျတော့သွားရတယ်အဲဒီခါကျတော့စိတ်ကဆုံးမြတ်သွားပြီမတတ်တာလို့သူတို့လိုက်ပြမှာအဲဒီရုပ်ရှင်မှာတွေ့ရတဲ့ဇလန်းဇက်ွက်ဇက်ဆောင်ရဲ့အမျိုးအရာကြောင့်ငါစိတ်မှာလောဘဒေါသမောဟမဖြစ်စေဘူးလောဘဒေါသမာနတွေမဖြစ်စေဘူးလို့ စိတ်ကိုပိုင်းခြားတတ်မှဆုံးပြတ်ပြီးသွားပါတယ်ဟိုခါကျတော့မတတ်တာလို့မျက်စိရှိမှကြည့်နေမြင်နေရပေမဲ့အဲ့ဒီအခါဆိုလို့ရှိရင်စိတ်ထဲမှာလောဘဒေါသမောဟမဖြစ်ပါဘူးတဲ့ဖြစ်လည်းပဲပြင်းပြင်းထန်ထန်မဖြစ်ဘူးပေါ့အဲအားနေတဲ့လောဘဒေါသပဲဖြစ်နေဒါကြောင့်အာယုံကိုမကြုံတွေ့ခင်ကမကြုံတွေ့ခင်က တတ်တာလို့ကြုံတွေ့ရမယ်ဆိုရင်ဒီကိလေသာကိုမှအဲဒီအာယုံပေါ်မှာကိလေသာစိတ်အနေနဲ့လောဘစိတ်အနေနဲ့ဒေါသစိတ်အနေနဲ့မာနအိတ်တမစ္စရိယစိတ်အနေနဲ့ပျော်မှုမနေဘူးဒီအာယုံကမိမိစိတ်ကိုမပြောင်းစေလို့မပြောင်းလဲစေဘူးလို့စိတ်ကိုဆုံးဖြတ်တော့ပါတဲ့ုံကိုယ်စေမမိုးစေပဲပြောင်းလေဘုံဘုံကောင်းအာယုံပြီး ပြောင်းလေဘုံဘုံကောင်းအာယုန်ဒီတကယ်လို့လောဘဖြစ်စရာအာယုန်ဒေါသဖြစ်စရာအာယုန်အဲ့ဒါလိုအာယုန်မျိုးနဲ့ကိုယ်လာလို့လောဘဒေါသဖြစ်ရင်တဲ့ဒီလိုပါအမြင်မဲ့စိတ်မှဆွဲရင်အဲ့ဒီအာယုန်ကိုအာယုန်မပြုပါနဲ့တဲ့တခြားကုသိုလ်ဖြစ်စရာအာယုန်ကြီးအာယုန်ပြုလိုက်ပါတဲ့စိတ်ဖြူမဲ့အာယုန်ကြီး စွာဘုရားရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက်တရားတော်ရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက်သံဃာတော်ရဲ့ဂုဏ်တော်တွေအာယုံပြောင်းပြုလိုက်မိဘဘိုးဘွားတို့ရဲ့ကျေးဇူးတရားတွေကိုပြန်ပြီးဆင်ခြင်နှလုံးသွင်းလိုက်ဆရာသမားတို့ရဲ့ကျေးဇူးတရားကျေးဇူးတရားတွေဆင်ခြင်နှလုံးသွင်းလိုက်အကျင့်ဒိဋ္ဌာနဲ့ပြုကုန်တဲ့သူတော်စင်တို့ရဲ့ဂုဏ်ကျေးဇူးတွေကိုဆင်ခြင်နှလုံးသွင်းလိုက်အာယုံပြောင်းပြုလိုက်တာအဲ့ဒါလို့ဆိုလို့ရှိရင်ခုနက ယုံမပြောင်းမီကတင်နေတဲ့ကိလေသာအမြင့်ကြီးဟာစင်ကြယ်ပါလိမ့်မယ်အခုနပြောလို့တော့မတတ်တာလို့တီဗီရှိထိုင်းနေရတယ်ဘာလို့မတတ်တာလို့တီဗီရှိထိုင်းနေရအဲဒါသမီးတွေကရှိနေတော့မကွနဲ့မဖြစ်ဘူးပေါ်မှဟုတ်ပါလားအဲအင်္ဂလိပ်ကျင်းချင်းဆိုတော့တခြားလည်းတော့ထိုင်နေရမြည်နေရထိုင်ရတယ် အဲ့တော့မကြည့်ရင်မြင်ရပါဖြစ်နေမကြည့်ရင်မြင်ရပါလားမကြည့်ရင်မြင်ရပါလားမြင်ရပါဖြစ်နေတာတော့မြင်ရပါတော့မဟုတ်ပါဘူးတွေ့နေရတဲ့အခါကျတော့ဆိုကြပါစို့မိမိကလည်းစိတ်မနေလို့မလို့အဲ့ဒီဒီဒီပေါ်မှာဖြစ်တဲ့ပြတဲ့ဇလအလိုက်စိတ်ထဲမှာယမယံကတာယမုတ်တတမုတ်ဖြစ်တဲ့ယမယံက စိတ်ဆိုးမှုဒေါသထွက်မှုဖြစ်တယ်ယမယံကစိတ်မချမ်းသာမှုဒေါမနတခေါ်တဲ့ဆုံးနေတဲ့ဒေါသကိလေသာအမြင်နဲ့စိတ်ထဲဝင်ကြီးတဲ့ဘလို့အာယုံပြောင်းမလဲခဏကောင်းတဲ့အာယုံကိုဘလို့ပြောင်းမလဲ အဲ့ဒီဒီဒီနဲ့မလမကမှာဘုရားရှင်များမရှိဘူးလားမရှိတယ်လားအခုနတော့လည်းဒီဒီမကြည့်ကြဘူးဆိုခုတော့လည်းဒီဒီလိုရှိနေပါလားဟမ်မနာတော့ဘုရားရှင်ရှိလို့ရှိရင်လည်းဘုရားရှင်နဲ့မျက်နှာမူလိုက်တော့မရှိလည်းပဲစိတ်ထဲကမြတ်စွာဘုရားကိုအာရုံပြုလိုက်မျက်စိမိတ်ပြီးတော့ဟုတ်ကဲ့လား မြတ်စွာဘုရားအာယုံပြုပြီးတော့မြတ်စွာဘုရားရဲ့အရဟံအစိုက်တဲ့ဂုဏ်တွေမိမိသဘောအကျဆုံးအနှစ်ချက်ဆုံးစိတ်ထဲမှာအထင်မြင်လေဆုံးဖြစ်တဲ့ဂုဏ်တွေကိုအာယုံပြုလိုက်။ဘုရားဂုဏ်တော်ဘယ်နှပါးရှိလဲ။ဘုရားရှိတယ်။ဘယ်ဂုဏ်တော်သဘောကျဆုံးလဲ။အာလုံးသဘောကျပါတယ်။မဟုတ်ဘူးလား။အာလုံးသဘောကျတော့အာလုံးကိုအနေနဲ့ပြီးရလား။ လေသာညိကျေးတို့မှကင်းရေးစင်ကြယ်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမှာလောဘညိကျေးလည်းမရှိဘူးဒေါသညိကျေးလည်းမရှိဘူးမောဟအညစ်အကြေးလည်းမရှိဘူးမာနအညစ်အကြေးလည်းမရှိဘူးဒိဋ္ဌိအညစ်အကြေးလည်းမရှိဘူးဝိသိကိစ္စခေါ်တဲ့ပဏ္ဏယယုံမတဏ္ဍယဖြစ်နေတဲ့အညစ်အကြေးဒါလည်းမရှိဘူးအဲ့ဒီဝိသိကိစ္စကိုပြဋိဌာန်းတော့အခုနပြောတဲ့ပဖြာဒိဋ္ဌိ ဒိဋ္ဌိဆိုတာဒိဋ္ဌိဒိဋ္ဌိဆိုတာအယူမှားတာအသိဉာဏ်မှားတာဒါလောကဝဟာရအရာလိုက်ပြောတာအယူမှားတယ်ဆိုတာမှန်ကန်တဲ့အယူဝါဒကိုမယူကြည့်တာဒါဒိဋ္ဌိပဲအသိဉာဏ်မှားတယ်ဆိုတာမှန်ကန်တဲ့အသိဉာဏ်မရှိတာဒါဒိဋ္ဌိပဲဒီနေရာမှာမှန်ကန်တဲ့အသိဉာဏ်မရှိဘူးဆိုတာဘာကိုသုံးဘယ်နေရာမှာသုံးမလဲဆိုတော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုသုံးတယ် အခုနအယူမှားတယ်ဆိုတာကကမ္မတက္ကတာဗမာဒိဋ္ဌိနဲ့ဆက်ရုံနဲ့ဖြစ်တဲ့မိစ္ဆာဒိဋ္ဌိကိုပြောတာဒီမှာအတိအမြင်မှားတယ်ဆိုတာတက္ကဒိဋ္ဌိအတ္တဒိဋ္ဌိကိုပြောတာလူကိုဖွဲ့စည်းထားတဲ့ယုံနဲ့နံကိုယုံသဘောမျှနံသဘောမျှမပြတ်ဖြစ်ပြနေတဲ့ယုံသဘောမျှနံသဘောမျှလို့မရိမမြင်နိုင်တဲ့ ပုဂ္ဂိုလ်ပဲတတ္တဝါပဲသူပဲငါပဲလူပဲလို့အဘိညာဉ်မှားနေတာအဲ့ဒါတက္ကဗေဒီအတ္တဒိဋ္ဌိပဲအဲ့ဒီအယူမှားတဲ့မိစ္ဆာဒိဋ္ဌိရောအဘိညာဉ်မှားတဲ့တက္ကဗေဒီအတ္တဒိဋ္ဌိရောတစ်ခုလုံးဒီနေရာမှာဒိဋ္ဌိပဲဒါကြောင့်တရားဒိဋ္ဌိဝိသိကိစ္စဝိသိကိစ္စဆိုတာယုံမှားပံတရားဖြစ်နေတာရမမသုံးတာက အဲ့ဒီအိဗယ်နဲ့မသုံးဘူးရတနာဝိသုကိစ္စဘယ်အိဗယ်နဲ့သုံးလဲအာဝိသုကိစ္စများလိုက်တာဗျာလူလောကဟောဒီလိုပြောတယ်ဘာဆိုလို့လဲအဲ့ဒါအဲ့အလုံးများတယ်တဲ့နော်အဲ့ဒါဝိသုကိစ္စများတဲ့အိဗယ်ဝိသုကိစ္စတွေများလိုက်တာဗျာတဲ့ကျမ်းဂန်ကဝိသုကိစ္စအဲ့ဒါမဟုတ်ပါဘူး မှားတန်ရာဖြစ်နေတာဘုရားဘောလည်းပဲဘုရားအစစ်အမှန်လို့ပြည့်ပြည့်ကြကြမယုံနိုင်ဘူးဟုတ်မှဟုတ်ရဲ့လားတရားဘောလည်းပဲဝိဇ္ဇာကလွတ်မြောက်ကြောင်းတရားအစစ်အမှန်လို့ပြည့်ပြည့်ကြကြမယုံနိုင်ဒီတရားကျင့်လို့ဝိဇ္ဇာကလွတ်မှလွတ်ပါမလားဟုတ်မှဟုတ်ရဲ့လားအဲ့လိုတန်ရာဖြစ်နေတော့ဝိသိကိစ္စပဲတန်ခါဘောလည်းဒီတိုင်းပဲ တရားတွေကျင့်လို့မို့မဉ္ဇဉ်ပညာရတဲ့အရိယပညာဆိုတာတကယ်ရှိမှရှိရလားဟုတ်မှမဟုတ်လို့ရလားတန်တရားဖြစ်နေတဲ့ဝိသိကိစ္စပဲအဲလိုဘုရားတရားပညာယရဏသုံးပါးကိုယုံမှန်တန်တရားဖြစ်တာဒါဝိသိကိစ္စထို့သူပဲတန်ခိုင်ရဲ့အကျိုးတရားကိုယုံမှန်တန်တရားဖြစ်တာလည်းဝိသိကိစ္စပဲံကြောင့်အကျိုးရတယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာဟုတ်မှဟုတ်ပါမလား ဒီပုံတော်ကလေးဖြစ်တာများလေလားအဲကလေးတမယဖြစ်နေဝစီကိစ္စဒီပုံတော်ကလေးဖြစ်တာများလေလားဆိုရင်နည်းနည်းတော်သေးရဲ့ဒီလိုမဟုတ်ဘဲနဲ့ဒီလိုဖြစ်တာဟာဟိုတကုတ်စီကြီးကလုံးလိုက်လို့ဖြစ်တာထမရဲ့ဆိုရင်တော့ပါပြီအဲ့ဒါဝိသမဟိတုကဒိဋ္ဌိခေါ်တယ်ဟိုတကုတ်စီကြီးကဖန်ဆင်းစီကြီးကဖန်ဆင်းပေးလိုက်လို့ဖြစ်တာထမရဲ့ မ်းသာပြန်လဲဖန်ဆင်းရှင်ကြီးချီးမြှောက်လို့ဆင်းရဲပြန်လဲဖန်ဆင်းဖန်ဆင်းရှင်ကြီးကဗံပေးလို့ဗံခတ်လို့ဖြစ်တယ်လို့အဲ့လိုယူဆရအဲ့ဒီအယူအဆကိုဝိတမဟေတုကဒိဋ္ဌိလို့ခေါ်တယ်။ဒါဒိဋ္ဌိတော့နော်ဘယ်လိုယူဆလဲ။တဝေရှင်ဖန်ဝေရှင်က ပြုလုပ်ပေးလို့ဖြစ်ပေါ်လာတယ်လို့ယူဆတာတရားဝိသမဏိကိစ္စဒိဋ္ဌိဒီလိုအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ကံကံရဲ့အကျိုးပေါ်မှာယုံမှန်တန်မြတ်ဖြစ်နေတာလည်းပဲအဲ့ဒါဝိသိကိစ္စပဲဒါကြောင့်အဲ့ဒီဝိသိကိစ္စကိုအတိတ်ကအယက်ခေါ်ဝိသိကိစ္စနဲ့ရောနေမှာတတိထားတရားဒေဝီထိဥဒိစ္စဟောရရတဲ့ ထင်ရှားပါတယ်စိတ်ပြောင်းနေလို့ဘာလို့ဆိုတော့ထင်ရှားပြီဒီတော့မြတ်စွာဘုရားမှာလောဘအညစ်အကြေးဒေါသအညစ်အကြေးမရှိဘူးမာနအညစ်အကြေးမရှိဘူးဣဒ္ဓမစ္စရိယဌိနမိတ်ဥဒ္ဒဇကုက္ကုဇဒိဋ္ဌိရဆိုင်တဲ့ဒီညစ်ကြေးတွေလုံးဝမရှိဘူးဒါကြောင့်မြတ်စွာဘုရားဟာအရဟံဂုဏ်နဲ့ပြည့်စုံတော်မူပါသေးတယ် လုံးသွင်းလိုက်လို့ရှိရင်ဘုရားရှင်ရဲ့ပုံတော်လဲမိမိစိတ်ထဲမှာဒီဝေဒရာအကောင်းဆုံးပုံတော်ဖြစ်အောင်စိတ်ကူးပြီးပုံပေါ်လိုက်ပုံပေါ်ပြီးတော့ဒီရှင်တော်မြတ်ဘုရားရဲ့ဗန္နမှာလောဘဒေါသမောဟအစိုက်တဲ့အငြိအကျေးတွေလုံးဝတစည်းမြည်မြတောင်မရှိတဲ့အတွက်ဘုရားရှင်ရဲ့မျက်နှာတော်ဟာကြည်လင်ငြိမ်းချမ်းအေးမြပြီးတော့ ကျက်တည်းရှိလာပါစေတယ်ဘုရားရှင်ရဲ့တန်တန်တော့အရေးတော်အသားတော်တွေလက်ပဲကြည်လင်ငြိမ်းချမ်းအေးမြတ်ပါစေတယ်။ဒါကြောင့်လေဒေဝဒေဝမောဟကြီးလေးပါအညီကြီးတွေကင်းမစင်ကြနေလို့အဲ့ဒါလို့စိတ်ထဲကမျက်စိမှိတ်ပြီးတော့ဘုရားရှင်ရဲ့ပုံတော်ရောဂုဏ်တော်ရောအာရုံပြုပြီးစဉ်းကျင်နှလုံးသွင်းလိုက်ပြီဆိုလို့ရှိရင်တော့ဘုရားရှင်ရဲ့ပုံတော်ထဲမှာစိတ်ညှို့နေပြီးဖြစ်စေ ဒိဏရမမြုပ်သွားပြီဖြစ်စေပုံတော်ဘုံတော်တစ်ခုလုံးပေါ်မှာစိတ်ရုပ်သွားရင်ဖြစ်စေအခဏတီတီပြုလို့ဖြစ်ပေါ်လာတဲ့လောဘဒေါသငြိမ်းမသွားဘူးလားအဲ့ဒါအာယုပြောင်းပြလိုက်တာတဲ့ဝိပရိမာမိတဝတိဝိပရိနာမဝတိနာတဲ့အာယုပြောင်းပြလိုက်တာဝိပရိနာမမဟုတ်ပါဘူးလေပရိနာမိတဝတိနာအာယုပြောင်းပြလိုက်တာတဲ့ဒါကြောင့် ပြောင်းလေဘုံဘုံကောင်းအာယုန်ဒီဖြစ်နိုင်မှာမလားဟမ်ဖြစ်နိုင်တာတော့မဖြစ်နိုင်ပဲနေမလားစိတ်ဆိုတာလေးကျင်ထားတယ်ဆိုလို့ရှိရင်ကိုလိုကမလို့ရတယ်မလေးကျင်တဲ့စိတ်ကစိတ်မှလူကပါပါသွားရတာလေးကျင်တဲ့စိတ်ဆိုလို့ရှိရင်ကိုလိုကမလို့ရတယ် ဒါကြောင့်လေ့ကျင့်ဖို့သိရေးကြီးတယ်အဲဒါကြောင့်ဘုရားခရိယာနေဟောတဲ့စင်ရင်ငြိမ်အေးချမ်းသာရေးတရားတွေမှာဒီနေရာမှာထည့်ပြီးတော့အဲ့ဒါလေးပေးထားတယ်ထပ်ဦးတဲ့လူများတော့တွေ့ဘူးမလားမသိဘူး စိတ်ကိုအလေးအကျင့်ပြုလို့မထားဘူးဆိုလို့ရှိရင်ရုပ်ပစ္စည်းတိုးတက်လေဆင်းရဲလေပဲလို့ဇာဝရောက်တဲ့အခါကျတော့အဲ့ဒါလေးဘုန်းကြီးကစလုံးမဲလေးနဲ့ပြထားတယ်စိတ်ကိုလေ့ကျင့်ပြီးပြုပြင်ပေးမပေးဘူးဆိုလို့ရှိရင်ရုပ်ပစ္စည်းတိုးတက်လေဆင်းရဲလေပဲလို့ တော့ဘုန်းကြီးတို့ပြိဿစဉ်းစားကြည့်ပါစဉ်းစားကြည့်ရင်ကြာကြာစဉ်းစားလို့မှန်ကြောင်းထင်ရှားလို့ထင်ရှားလာလိမ့်မယ်ဘာကြောင့်လဲဆိုတော့ဘုရားအဲ့ဒါဘုရားစကားကိုဗမာစလုံးဗမာမြန်မာဘာသာတက်တဲ့နဲ့ပြောထားတာမဟုတ်လာလို့ကျင်ဖြစ်တဲ့ဒီစိတ်ကမလို့ကျင်တော့မဖြစ်ဘူးအဲ့ဒါကြောင့်ရုပ်လို့ကျင်ဖို့လိုတယ်လို့စိတ်လို့ကျင်ဖို့ဘိုးလိုအပ်တယ် ရုပ်လုံးကျင်တယ်ဆိုလို့ပြီးတော့ကအလေးကျင်လောက်ကြတယ်မဟုတ်လား exercise တွေပြီးရဲ့ exercise တွေဘာ exercise တွေလဲရှောက်လောက်တယ်မဟုတ်လားအဲ့လိုလောက်တယ်လို့စိတ်ကလည်းပဲအမျိုးမျိုးလက်ကျင်ဖို့အရေးကြီးတယ်ဘယ်အစပြီးလက်ကျင်ရမလဲဆိုတော့ယောနိတောမနတိကာရအရာရာမှာကုသိုလ်ဖြစ်အောင်ဆင်ញင်နှလုံးသွင်းမှုလက်ကျင်နည်းကစပြီးတော့အဲ့ဒီကစပြီးလက်ကျင်ရအခုတရားတွေ မထဘာဝနာပွားများအထုတ်တယ်ဝိပဿနာဘာဝနာပွားများအထုတ်တယ်တရားအထုတ်တယ်တရားရှိမှတ်တယ်ဆိုတာဒါစိတ်လေးကျင်နေတာပဲစိတ်အလေးကျင်လုပ်နေတာပဲအဲ့ဒါအလေးကျင်လုပ်ထားတဲ့လူကစိတ်ကိုစေစားလို့ရကြလောက်ရတယ်တနည်းနိုင်ကြလောက်နိုင်လို့နိုင်နိုင်တယ်အမြဲတမ်းစိတ်ရဲ့အလိုကိုစိတ်နဲ့လိုက်မနေရဘူးအဲ့လိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကချမ်းသာတာဒါကြောင့်ခုလည်းပဲ မတတ်တာလို့တီဗီရှေ့ထိုင်နေရလို့မလို့မျက်စိအောင်မြင်နေရတဲ့အတွက်တီဗီပေါ်မှာရှိနေတဲ့ဇာတ်ကြောင်းအရာပါရတတ်မဲ့မှုစိတ်ဆိုးစိတ်ကြမှုဆိုတော့စိတ်အငြိမ်မဲ့ကိလေသာတွေဝင်မျက်စိနှိပ်လိုက်မျက်စိနှိပ်ပြီးတော့ဒါလည်းရမယ်ဘုရားကိုယ်ကိုအာရုံပြုဘုရားရှင်ရဲ့ပုံတော်ကိုလည်းပဲစိတ်ထဲမှာပေါ်ပါစေဟုတ်ကြလား ရားရှင်ရဲ့ဂုဏ်တော်ကိုလည်းပဲစိတ်ထဲမှာအတိတ်ပဲနဲ့တော့ပေါ်ပြီစေဟုတ်ပြီလားအဲ့ဒီလိုအာယုံပြုပြီးတော့စဉ်းဉဏ်နှလုံးသွင်းပေါ်များဒီလိုကလေးရှိရင်အမှန်နဲ့မြင်မဲနေတဲ့စိတ်တွေပြောင်းမလားမပြောင်းဘူးလားပြောင်းသွားမယ်ဒါပြီးတော့ဘုန်းကြီးတို့ခုဒီနေ့အပေါ်လေးတစ်ခုဆိုတော့ဒီနေ့အာယုံဆွမ်းကတ်တဲ့ သမားတွေယခိုင်မှာအယောဂကတာတော့ယောဂီတွေကကတာကပေါ်နောက်သူမိတ်ဆွေတွေသူကဖိတ်တယ်သူမိတ်ဆွေတွေလွတ်လာကြတယ်အယောဂကတော့ခတ်ပြီးတဲ့အခါကျတော့ဘုန်းကြီးဥပနာကဆိုဖရာတက်ပြီးကြအောင်ဆိုပြီးတော့ဓမ္မယဝန်တက်ပြီးတော့ဖရာပြုခိုင်းတယ်အဲ့ဒီအချိန်မှာတော့မှောင်နေတာကိုမှောင်နေတဲ့အချိန်ဆိုတော့ဖရာက မိ6ရောင်တစ်လက်ကြီးတစ်လက်ကြီးလင်းတာ哦တနေ့က24နာရီအချိန်လောက်ပြီးတော့ထားတာပြည်ကူအော်တိုမက်တစ်လဲတာကြည်ဖူးရတာအမှန်တန်ကြည်နူးစရာကောင်းတယ်အမှန်တန်ကြည်နူးရရှိတာ哦ဒီကံကစိတ်ထဲမှာနှစ်သက်မှုပီတိငြိမ်းအေးမှုငြိမ်းချမ်းမှုကြည်လင်မှုကြည်နူးမှုတကယ်ခံရတာ哦 လို့သူတို့ဖူးပြီးတော့အာရုံစားပြီးတော့စူပေါင်းမျှဝေရည်သက်ချတဲ့အခါကျတော့ရည်သက်ချပြီးတော့စကားပြောတော့ပါလာတဲ့ဒကမကြီးတရားကပြောတော့ခဏပြောလဲလို့ဆိုတော့တတိတော်ဘုရားတဲ့အဲ့ဒီဘုရားကိုဖူးဖူးရင်ဖူးရင်ကတော့စိတ်ထဲကဘလို့ဖြစ်လာမှန်းမသိဘူးတဲ့စိတ်ထဲက ဝေဒင်းလေးလေးဝေဒင်းလေးလေးတရားရမွဲမလေးလေးဘာလေးလေးလိုက်လိုက်လိုက်လိုက်နဲ့ဖြစ်လာပြီးတော့အဲ့ဒါနောက်ပလက်လန်ကြမှာဆိုလို့တကြီးတော့မျက်စိလှိတ်ထားလိုက်ရတယ်ဗျာတဲ့အမှန်တော့သူမပြောရလို့ပါမိဘကြည်လို့ဟုပီတိဖြစ်တာပီတိအားကောင်းတဲ့အခါကျတော့ပီတိကြောင့်ယောဂကြွတ်တဲ့မလိုလိုဖြစ်တော့ ရုပ်ကိုယ်ကြီးကတကယ်လုံးကြွမတက်တာတဲ့အခါကျတော့ဝင်းထဲကလိုက်လိုက်ပြီးလာတာကိုအဲ့ဒါကိုသူကမပြောတတ်လို့အဲ့ဒါနဲ့သူနောက်ပလက်လောင်လဲမှာဆိုလို့သူကမျက်စိပိတ်ထားလိုက်ရတယ်သူမျက်စိမရတာကတော့တမျိုးပဲနော်ဒါကြောင့်မရတာလားကောင်းတဲ့အာယုံကြောင့်ဒုက္ခရောက်မှာဆိုလို့တယ် ုံရပြောပါတယ်အဲ့ဒါတော့မဖြစ်ပါဘူးလို့ပြောပြီးတော့နှိပ်ပြန်လို့ပါဘူးထပ်ပြီးတော့ဘူးလို့ယူရင်ဒကမာကြီးအပေါ်သာမြောက်တဲ့ချင်းပြတ်သွားတယ်လဲတော့မလဲဘူးရှင်ကဒီလိုပြောမှာအနုရာဒမျိုးအနုရာဒမျိုးရဲ့ဟိုလိုက်ကြည့်တယ်ဟိုလိုက်ကြည့်လို့ဘာမှ